အခန်းကြီး30အငယ်1မှ30တင့်ရှင်၌ငါထား၍အထက်ဆိုခဲ့ပြီးသမျှသော အရာဒီဟုသောကောင်းကြီးမင်္ဂလာနှင့်ကြိမ်ချင်းအမင်္ဂလာတို့သည်တင့်အပေါ်မှတက်ရောက်၍ဒီဘုရားသခင်သာရဘုရားသည်တင့်ကိုနှင်ထုတ်တော်မူရာအပြည်ပြည်တို့၌ထိုအရာတို့ကိုအောက်မေ့လျက်ဒီဘုရားသခင်သာရဘုရားထံတော်သို့ပြန်လာ၍ယနေ့ငါမှားထားသမျှအတိုင်း တင်နှင့်သားသမီးတို့သည်စကားတော်ကိုစိတ်နှလုံးအကြွင်းမဲ့နားထောင်လျှင်၊သင်၏ဘုရားသခင်ထာဝရဘုရားသည်သင်ခံရသောသိမ်းသွားခြင်းအမှုကို ကုန်စေမည်အကြောင်း၊သင့်ကိုသနားသဖြင့်၊တဖန်ပြန်လာ၍အထက်က အရပ်ရပ်နှင်ထုတ်ရာ အပြည်ပြည်တို့မှသိမ်းယူတော်မူလိမ့်မည်။သင်၏လူအချို့တို့သည်မိုဃ်းကောင်းကင်အောက်အဝေးဆုံးသော အရပ်သို့နှင်ထုတ်ခြင်းကိုခံရသော်လည်း၊ထိုအရပ်မှသင်၏ဘုရားသခင်ထာဝရဘုရား သိမ့်ယူဆောင်ခဲ့တော်မူလိမ့်မည်ဘိုးဘေးတို့ဝင်စားသောပြည်တို့တဖန်ဆောင်ခဲ့တော်မူသည်ဖြင့်တင်းဒီဝင်စားရလိမ့်မည်ထိုအခါယေရှုပြုတော်မူပြန်သည်ဖြင့်ဘိုးဘေးများတို့ထက်တင့်ကိုတာ၍များစေတော်မူလိမ့်မည်တင်းဒီအသက်ရှင်မိအကြောင်းဒီဘုရားသခင်သာရဘုရားကိုစိတ်လုံးအကျွင့်မဲ့ချစ်စေခြင်းဟာတင့်နှလုံးနှင့်တင့်အမျိုး၏နှလုံးအရေးပြားကိုလှီးဖြတ်တော်မူလိမ့်မည်ဒီရန်သူဒီဟုသော တင့်ကိုမုံ၍ညှင်းဆဲသော သူတို့အပေါ်၌လည်းအထက်ဆိုခဲ့ပြီးသော ချိန်ချင်းအမင်္ဂလာ ရှိသမျှတို့ကိုတက်ရောက်စေတော်မူလိမ့်မည်။တင်းဒီပြန်လာလျက်သာရဖျား၏စကားတော်ကို နားထောင်၍ယနေ့ငါမှားထားသမျှသောပြညတ်တော်တို့ကိုစောင့်ရှောက်လိမ့်မည်။တင်းဒီတင်း၏ဖျားသခင်သာရဖျား၏စကားတော်ကိုနားထောင်၍ဤပြညတ်တိကျမ်းစာ၌ရေးထားသောစီရင်ထုံးဖွဲ့တော်မူချက်တို့ကိုစောင့်ရှောက်လင်၎င်း။ သင်ဘုရားသခင်သာရဘုရားထံတော်သို့စိတ်နှလုံးအကျွင်းမဲ့ပြန်လာလင်၎င်းသင်ပြုလေရာ၌အောင်မြင်အကြောင်းနှင့်သင်၏သားသမီးတရိษံအတိအနံတိုးပွားများပြားမည်အကြောင်းကိုစီရင်၍သင်အကျိုးကို ပြုစုတော်မူလိမ့်မည်သာရဘုရားသည်သင်၏ဘိုးဘေးတို့၌အာရဝမ်းမြောက်တကဲ့သို့တင်၌အာရဝမ်းမြောက်၍တင့်အကျိုးကို ပြုစုတော်မူလိမ့်မည်အငယ်၁၁မှ 20ယနေ့ငါမှားထားသောပညာတရားတော်သည်တင်နာမလည်နိုင်သောတရားမဟုတ်တင်နှင့်ဝေးသည်မဟုတ်တရားတော်ကိုငါတို့သည်နားထောင်၍စောင့်ရှောက်မိအကြောင်း ကောင်းကင်သို့အဘဲသူတက်၍ငါတို့ထံသို့ ဆောင်ခဲ့လိမ့်မည်နည်းဟု မေးစေခြင်းကကောင်းကင်၌ရှိသည်မဟုတ်တရားတော်ကိုငါတို့သည် နားထောင်၍စောင့်ရှောက်မိအကြောင်းပင်လေကိုအဘဲသူကူး၍ငါတို့ထံ ဆောင်ခဲ့လိမ့်မည်နည်းဟု မေးစေခြင်းဟံပင်လေတစ်ဖက်၌ရှိသည်မဟုတ်တရားတော်သည်တင်ဆောက်ရှောက်ဖို့ရာတင်နှင့်အလွန်နီး၏တင်ဤနှုတ်၌၎င်းတင်ဤနှလုံး၌၎င်းရှိ၏ကြည်ပါတော့အသက်ရှင်ခြင်းချမ်းသာနှင့်တည်ခြင်းဆင်းရဲတို့ကိုတင့်ရှိမှယနေ့ငါထား၏တင်သည်အသက်ရှင်၍တိုးပွားမည်အကြောင်းနှင့်တင်ဝင်ဆန်းလက်တန်သောပြည်၌တင်ဘုရားသခင်သာရဘုရားသည်တင့်ကို ကောင်းချီးပေးတော်မူမည်အကြောင်း သင်၏ဘုရားသခင်သာရဘုရားကိုချစ်သဖြင့်နောက်တော်သို့လိုက်၍စီရင်ထုံးဖွဲ့တော်မူချက်ပညာတရားတော်တို့ကိုစောင့်ရှောက်လို့ဟုငါမှားထား၏သို့မဟုတ်တင့်တလုံးလွှဲသွားသဖြင့်တင်ဒီနားမထောင်ဘဲသူတစ်ပါးတွေးဆောင်ရာသို့လိုက်၍အခြားတစ်ပါးသောဖျားတို့ကိုဝတ်ပြုကိုးကွယ်လျင်ယော်ဒန်မြစ်ကိုကူး၍ဝင်စားလက်တန်သောပြည်၌အသက်တာမရှိဧကံအမှန်ပျက်စီးခြင်းသို့ရောက်လိမ့်မည်ဟု ယနေ့ငါသတိပေး၏အသက်ရှင်ခြင်းသေခြင်းကောင်းချီးပေးခြင်းကျင့်ခြင်းတို့ကိုတင့်ရှင်၌ငါထားသည်ဟုတင့်တစ်ဖက်၌ကောင်းကင်မြေကြီးကိုငါတိုင်တည်၏တို့ဖြစ်၍တင်းနှင့်တင်းအမျိုးနွယ်သည်အသက်ရှင်ပြီးအကြောင်းနှင့်၎င်းဒီဖျားသခင်သာရဖျားကိုချစ်၍စကားတော်ကို နားထောင်သည်ဖြင့်အသက်ရှင်ခြင်းအကျိုး အသက်တာရှည်ခြင်းအကျိုးကို ပေးတော်မူသောကိုရော့ကိုစီကပ်မိဝဲမိအကြောင်းနှင့်၎င်းဒါဝရဖျားသည်တင်ဤဘိုးဘေးအာဗြဟံဣဆက်ယာကုပ်တို့အားကျိန်ဆိုတော်မူသောပြည်၌နေမိအကြောင်းနှင့် ရှင်သော အသက်တရားကိုရွေးယူလောဟုဣဒေလအမျိုးအားဟောပြော၏